အခန်းကြီး6အငယ်1မှ14သာရဖျားဤတစ်တာတော်သည်ဖိလိတိပြည်၌ခန္လနေပြီးမှဖိလိတိလူတို့သည်ယေဘရဟိတ်များပရောဖက်လောက်သူများတို့ကိုခေါ်၍သာရဖျားဤတစ်တာတော်ကိုအဘယ်သို့ ပြုအပ်မှမည်နည်းသူနေရင်ရတုအဘယ်သို့သောပူဇော်တကာနှင့်လွတ်လိုက်ရပါမည်နည်းဟု မေးမြန်းကြ၏သူတို့ကလည်း ဣဒရေလအမျိုး၏ဘုရားသခင်တစ်တော်တော်ကိုလွတ်လိုက်လျင် ကိုကြီးမလွတ်လိုက်ကြနှင့်ဒုစရိုက်ပူဇော်တကာကိုဆက်ဆက်ပေးလိုက်ရမည်တို့ပြုလျင်ယောဂာငြိမ့်လိမ့်မည်အဘယ်ကြောင့်လက်တော်မရွှေ့သေးသည်ကိုတိကြလိမ့်မည်ဟုဆိုကြ၏အဘယ်အရာကိုဒုစရိုက်ဖြေရာပူဇော်တကာဖို့ပြန်ပေးလိုက်ရပါမည်နည်းဟုမေးလျင်ဖိလိတိမင်းအရေးအတွက်အတိုင်း ရွှေမြင်းတရိုက်ပုံငါးခုနှင့်ရွှေကြွက်ငါးကောင်ကိုပေးလိုက်ရမည်တင်တို့နှင့်တင်တို့မင်းများ၌ယောဂတပါးဒီဆွဲလျက်ရှိ၏ထိုကြောင့်မြင်းတရိုက်ပုံမြေကိုဖျက်တတ်သောကြွက်ပုံတို့ကိုလွတ်၍ဤဒေလအမျိုး၏ဖျားသခင်ဂုံတော်ကိုချီးမွမ်းရကြမည်လက်တော်သည်တင်တို့နှင့်တင်တို့ဖျားအပေါ်တင်တို့မြေအပေါ်မှာပေါ်ကောင်း ပေါ်လိမ့်မည်တို့ဖြစ်၍ဖာရောဘုရင်နှင့်အေဂုတုလူတို့သည် ခိုင်မာသောစိတ်နှလုံးရှိတကဲ့သို့အဘဲကြောင့်ခိုင်မာသောစိတ်နှလုံးရှိကြသနည်းသူတို့တွင် အထူးသဖြင့်ပြုတော်မူသောအခါသူတို့သည်လွတ်လပ်၍ဤဒေလာလူတို့သည်တွားကြ၏ယခုမှလှဲတစ်ကိုလှုပ်ပြီးမှတဘိုးမတင်သားငယ်ရှိသော နွားမနှကောင်ကိုလှဲ၌ကပ်၍ နွားတငယ်တို့ကိုသူ့နေရာသို့ပို့ကြလော့ဒါဝရဖျား၏တစ်တာတော်ကိုလှဲပေါ်မှတင်၍ပြန်ပေးလိုက်သောဒုစရိုက်ဖြေရာပူဇော်တကာဒီဟုသောရွှေတစားတို့ကိုတစ်တာတော်နားမှအခြားသောတစ်တာ၌ထားပြီးလျှင်လွတ်လိုက်၍တွားပါလေစေတစ်တာတော်သည်မိမိပြည်သို့တွားသောလမ်းဘက်ရှိမဲ့မြို့သို့လိုက်လျင်ထိုဖျားသခင်သည် ဤဘေးကြီးကိုငါတို့၌ဖြစ်စေပြီသို့မဟုတ်ဒဏ်ခတ်တော်မူသောကြောင့်ငါတို့မခံအလိုလိုခံရသည်ကိုတိရကြမည်ဟုစီရင်သည့်အတိုင်းလူများတို့သည် ပြုသဖြင့်တန်းငယ်ရှိသော နွားမနှကောင်ကိုလှဲ၌က၍နွားတငယ်တို့ကို သူ့နေရာ၌ချုပ်ထားကြ၏ဟာရဖျား၏တစ်တာတော်နှင့်တကွရွှေကြွက်များမြင်းတရိုက်ပုံများပါသော တစ်တာတော်ကိုလှဲပေါ်မှတင်ကြ၏နွားမတို့သည်ဘဲရှိမဲ့လမ်းသို့တဲ့တဲ့လိုက်၍မြည်တွန်လျက်သွားကြ၏လက်ရဘက်လက်ဝဲဘက်သို့မလွဲလမ်းမသို့သာလိုက်ကြ၏ဖိလိတိမင်းတို့သည်ဘဲရှိမဲ့မြို့နယ်တိုင်အောင်လိုက်ကြ၏ဘဲရှိမဲ့မြို့သားတို့သည်ဂျိုင်း၌ဂျုံစပားကိုရိတ်လျက်မျောကြည့်၍တစ်တာတို့ကိုမြင်သောအခါဝမ်းမြောက်ကြ၏ လှဲသည်ဘဲရှိမဲ့မြို့သားယောရှု၏လက်ွက်ထဲသို့ဝင်၍ကြောက်ကြီးနားမှရပ်နေ၏ထိုသူတို့သည်လှဲကို ချိုးခွဲပြီးလျှင် နွားမတို့ကိုထာဝရဘုရားအားမိရှုရာရစ်ပြူ၍ပူဇော်ကြ၏အငယ်၅မှ၁ထိုအခါလေဝိသားတို့သည်ထာဝရဘုရား၏တစ်တာတော်နှင့် ရွှေတစားပါသောတစ်တာကိုချ၍ကြောက်ကြီးပေါ်မှတင်ထားပြီးလျင် ဗက်ရှင်မဲ့မြို့သားတို့သည် ထိုနေ့ခြင်းတွင်မီးရှို့ရာရစ်မှစ၍ရစ်မျိုးကိုထာဝရဘုရားအားပူဇော်ကြ၏ထိုအမှုကိုဖိလိတိမင်းငါးယောက်တို့သည် မြင်ပြီးမှထိုနေ့ခြင်းတွင်အေးချုံမြို့သို့ ပြန်သွားကြ၏ဒါဝရဖျံအားပြန်ပြီးသောဒုစရိုက်ဖြေရာ ပူဇော်တကာဒီဟုသော ရွှေမြင်းတရိုက်ပုံတို့ကအာစုမြို့ဘုတ်တခုဂါဆန်မြို့ဘုတ်တခု အာရှကေလုံမြို့ဘုတ်တခုဂါသမြို့ဘုတ်တခု အေဂျုံမြို့ဘုတ်တခုဖြစ်သည်ရွှေကြွက်တို့ကသာရဖျား၏တစ်တာတို့ကိုတင်ထားသောကြောက်ကြီးတိုင်အောင်ခိုင်ခံသောမြို့၌ဖြစ်စေတောရွာဖြစ်စေဖိလိတိမင်းငါးပါးဆိုင်သမျှသောမြို့ရွာအရေအတွက်အတိုင်းဖြစ်သည် ထိုကြောက်ကယနေ့တိုင်အောင်ဘက်ရှိမဲမြို့သားယောရှု၏လေခွက်၌ရှိ၏ အငယ်19မှ21ဘဲရှိမဲမြို့သားတို့သည်သာရဖျား၏တစ်တာတော်တဲသို့ကြည့်ရှုမိသောကြောင့်လူ90နှင့်လူ9000တို့သည်ဒဏ်ခတ်တော်မူခြင်းကိုခံရကြ၏ထိုသောသာရဖျားသည်ကြီးစွာသောလှုပ်ကြံခြင်းအပြင်ဒံပေးတော်မူသောကြောင့်လူများတို့သည်ငိုကြွေးမိတမ်းကြ၏ဘဲရှိမဲမြို့သားတို့ကတန်ရှင်းတော်မူသောဤဖျားသခင်သာရဖျားရှိတော်၌ အဘဲသူရက်နေနိုင်သနည်းငါတို့အရက်ကအဘဲသူရှိရာသို့ကြွသွားတော်မူမည်နည်းဟုဆိုသည်ဖြင့်ကိယယယာရီမြို့သားတို့ထံသို့လူကိုစေလွတ်၍ဗိလိတိလူတို့သည်သာရဖျား၏တစ်တော်တို့ကိုတဖန်ပို့ချပြီးတင်တို့လာ၍ဆောင်းသွားကြပါတော့ဟုမှားလိုက်ကြ၏